သူရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌15ရက်6လ68ခုနှစ်နေ့ပိုင်းတွင်ဟောကြားတော်မူသောတရားတော်အာယပကတိကပရိပါတဲ့ပမာရတပတိမရှိမိတိမိရောနေတော်သူအားသတ္တရောပါယပေလေးပုံဒီပကတိကပရိပါ မိမိပညာနဲ့တူတယ်လို့ဘုရားဟောဟင်မှန်ပါပဲဒါအပေလေးပုံဆိုတာတတိမရှိတဲ့ပုဂ္ဂိုလ်တွေတွားရဘုံလို့ဆိုလို့ဟုတ်ကလားဟဲ့မှန်ပါပဲဟင်အဲ့တော့အပေရောက်ချင်သူရှိလားဒီရဲ့ရပါဘူးဟင်လုတ်လားလုတ်ပါဘူးဟုတ်ဗျာမလုတ်သေးဘူးဆိုရောက်ချင်လို့ပေါ့ဗျာဟင်မရောက်ချင်လို့အောင်လုပ်မှာပေါ့ဗျာဒါရှင်းရှင်းလေးဥစားဟုတ်ကလား ဟင်မလွတ်သေးဘူးလွတ်ချင်ရင်လွတ်အောင်လုပ်ဖို့ပဲရှိဗျာဟုတ်ကလားဟင်အဲ့တော့အပေဘုံဆိုလို့အပေဘုံဟာအဝေးကြီးမဟုတ်ဘူးဒုစိတ်နာမှာရှိတယ်ဟင်ငရေဘုံလေဒုစိတ်နာမှာပဲရှိဗျာဟင်တတိသံစိတ်ဓာတ်ဒုစိတ်နာမှာရှိဗျာအတုရကေဒုစိတ်နာမှာရှိဗျာဟုတ်ကလားဟင်အာယုန်တစ်ခုကိုတတိမကြည့်ပဲနဲ့ခံစားတဲ့ပုဂ္ဂိုလ်ဟာ အပိဓာနဲ့ဒေါမနကတရားနှစ်ပါးဝင်ပါပဲမှန်ပါဗျာဟင်တတိမရှိရင်သူတို့နှစ်ခုဟာဝင်တည်းပဲအပိဓာဆိုတာအလိုကြီးမှုပြောတာလေမှန်ပါဒေါမနတာဆိုတာကိုအလိုကြီးတာကိုမရရင်လည်းပဲနှလုံးမသားအသေးပေါ်တာဒါပဲအလိုမကြမှုလို့ပြောမှာပေါ့လေဟင်ပြီးတော့ကိုအလိုကြီးတာကို ရရင်ရရကလည်းလက်လွတ်ဆုံးရှုံးရင်လည်းနှလုံးမသားမှုပေါ်မှာပဲဟုတ်ကလားဗျာ ဟင်အဲ့နှလုံးမသားမှုပေါ်တာမှန်သမျှဟာလူကျင်တာမရတဲ့အချိန်ရယ်လူကျင်တာလက်တော့ထုံချုံတဲ့အချိန်ရယ်ဒီနေ့ချိန်မဲမဟုတ်ဘူးလားဗျာဟင်တပေါ်မှာပဲအဲ့တော့ဒီအလိုကြီးမှုနဲ့အလိုမကြမှုဆိုရဲဒီနှစ်ခုဟာမတိလို့မဟုတ်ဘူးလားဟင်ပြီးရင်ဖြစ်ပါအောင်လားဗျာဖြစ်ပါအောင်ပါဟင်ပြီးရင်ဖြစ်နိုင်မတိလို့ဖြစ်တာအဲ့တော့တို့ဒီမတိမှုရယ်လူကျင်မှုရယ်မလူကျင်မှုရယ်ဒီသုံးခုရှိတဲ့ထဲမှာမတိမှုကနောက်ကပုံပေးတယ် လိုချင်မှုနဲ့မလိုချင်မှုကရှိထွက်တိုက်တယ်ဟုတ်ကလားဟဲ့မှန်ပါဗျာဟင်မသိမှုကရှိရဟိုနောက်ကနေပြီးတော့ရှိရှိသမျှကိစ္စတွေကိုဖုံဖုံပြီးပြီးသူကလုပ်ပြီးဖြစ်ပြီးသားကိစ္စကိုလည်းဖုံဖုံပြီးပြီးလုပ်ပြီးတယ်ရှိဖြစ်မဲ့ကိစ္စကိုလည်းသူကဖုံဖုံပြီးပြီးလုပ်ပြီးဟုတ်ကလားဟဲ့မှန်ပါဗျာဟင်ရှိရှိတဲ့အမှန်မှန်တိုက်ကိုသူကဖုံဖုံပြီးပြီးလုပ်ပြီးတဲ့တတိရှိတယ်မတိစိတ်ကြလေတတိမရှိတဲ့စိတ်ခေါ်တော့မှာပေါ့ဗျာဟင်ဒီလိုရှေ့မသိနောက်မသိပုဂ္ဂိုလ်ဟာ လက်တလောရဲ့အတွေ့ကိုပဲကြည့်ပြီးတော့ကြိုက်เสียကြီးတဲ့ဒီမှာကြိုက်တာတင်တယ်ဟဲ့မုန်းเสียကြီးတဲ့ဒီမှာမုန်းတာတင်တယ်ဗျာမုန်းတာပါဟုတ်ကလားဗျာသူရှိမသိနောက်မသိဘူးဗျာအဲ့တော့တို့ဒီခင်မင်းသိလို့ခေါ်တဲ့အလိုကြီးမှုအာယုံပေါ်ဖြစ်သေးဝတ္ထုပေါ်ဖြစ်သေးရှိလို့ရှိရင်ဒီစိတ်ဒီတိတ်တာပုံသွားတာဟင်အဲ့တော့ဒီစိတ်ဒုစိတ်နာမကနေတာမဟုတ်လား မှန်ပါတော့ဒီအစွဲစိတ်ဒီဒုစိတ်နာမှာကနေတယ်အဲ့တော့တိတာပုံကနင်းနီးလားဝေးကြီးလားနင်းနီးပါဗျာပုဂ္ဂလာဗျာဟိဒီလိုဆိုတော့ပြိတ္တာပုံကိုကြောက်အောင်မလားဒိုးတဲ့ကြည့်တဲ့အလိုကြီးမှုကိုကြောက်အောင်မလားကြီးမှုကြောက်အောင်အဲ့တော့ပြိတ္တာပုံကြောက်တယ်ဆိုလို့ရှိရင်ဒီအလိုကြီးမှုပဲရလိမ့်မယ်ဗျဟုတ်ကလားမရှိရှိတဲ့ကံကျိုးပြီးတော့ခံစားပေါ်ဗျာဟုတ်ကလားမှန်ပါဗျာပြီးတော့ဒီဝတ္ထုအာယုန်တွေကိုရယူတဲ့နေရာရော တို့လိုချင်လို့ရတာလားကြိုးစားမှရတာလားကြိုးစားပါဗျာအဲ့ကြိုးစားပေါ့ဗျာမလိုချင်နဲ့ပေါ့မလိုချင်နဲ့ရရင်ရတော့တာယူလာတယ်တီကြရအောင်သွားမယ်တဲ့ဟင်မလိုချင်နဲ့ရရရင်ရတော့ယူသားမှာခံကြိုးပြီးခံတတ်တိကိုယ်ချင်းတတ်တိရှိတော့တော့ရမှာပဲထင်တယ်ဗျာဟင်ကိုနောက်ကခံတို့ဟိုကံကြွေးရှိတော့ကတော့တို့အကျိုးပြီးဒီမှာတန်းလာမှာမဟုတ်ဘူးလားအဲ့တော့လိုချင် မှမဟုတ်ပါဘူးဗျာကြိုးစားရင်နောက်ကခံတုတ်ခံတွင်းနေပေါ်လာပါလိမ့်မယ်ဟုတ်ကလားဟဲ့ဟင်အဲ့တော့လူချင်းမှုကိုတတ်ပြစ်လိုက်ပါတော့လားတို့ပြိတ္တာပုံသွားခြင်းပြောတာပေါ့မသွားခြင်းပြောတာပေါ့လေအဲ့ဒါတို့စိတ်နာမှာကပ်နေတာမဟုတ်လားဗျာအဲ့တော့တတိမရှိလို့ရှင်သူသူဖြစ်လို့ဖြစ်တာရှိတာပဲပြိတ္တာပုံလေးတွေဒီတို့စိတ်နာမှာလာပြီးတော့ကပ်ပြီးတော့ဖောက်နေပြီဗျာဟုတ်ကလားအတူတကယ်ဆိုတော့တို့စာပြောတော့ အဲဒီပြိတ္တာအကောင်ကြီးသားကိုဆိုလိုတယ်အဲဒါကတော့အလှမတက်တဲ့ပုံကိုယ်တွေရောက်တတ်တယ်လို့သာကဆိုကြဗျာဟုတ်ကလားမှန်ပါဗျာဒီမှာဆွဲတဲ့လူမဲ့ပုံကိုယ်တွေလေဒီဝုထုဆွဲတဲ့လူမဲ့ပုံကိုယ်ဆွဲတဲ့လူမဲ့အဲ့လိုငါဆွဲဝုထုဆွဲပုံကိုယ်ဆွဲရှိနေတဲ့ပုံကိုယ်ဟာတို့တဏှာနဲ့ဒိဋ္ဌိကင်းရလားမကင်းပါဘူးအဲဒိဋ္ဌိဆိုတာလေအဲ့ဒီဟိုတဏှာရဲ့ဟိုဖက်တာပဲဗျာဟုတ်ကလားမှန်ပါဗျာလောဘစိတ်ရဲ့လူကျင်စိတ်ရဲ့ထက်ဝက်ကိုဒိဋ္ဌိလို့ခေါ်တယ်ဟုတ်ကလား ဒီလူချင်းစိတ်ရဲ့ထဝက်ကိုခေါ်တာအဲ့တော့တို့ဒီလူချင်းစိတ်ကစိတ်တာသွားတာဆိုတော့ဒီလူနေတဲ့နေရာကိုကြောင်လူတွေပြကြောင်ဆွဲနေမယ်ကြောင်တကာတေကာလေးမကျွတ်မလို့ကြောင်သားပဲလာတော့အောင်ပါဗျဟုတ်ကဲ့မှန်ပါဒီဖရာတကာလည်းအလိုမတရင်ဖရာနာလာတော့အောင်ပါထင်သလားမှန်ပါဟုတ်ကလားဗျဒီဒီတဲ့ကြီးလို့ရှိရင်တော့တို့ဟာကောင်းကြီးဖြစ်နေ ချောင်းကြီးလေးအင်းအိုင်ကြီးလေးအဲ့လိုနေရာမျိုးတွေမှာသွားတော့လူလွတ်တဲ့နေရာသွားနေရတယ်ဆိုပါဗျာဟုတ်ကလားမှန်ပါပါအဲ့တော့ဒီဒိတ်တာနဲ့သူတို့တွေကအကောင့်အကြီးအသေးပဲကွာတယ်လို့စာရဆိုပါဗျာဟုတ်ကလားမှန်ပါအဲ့ဒါတို့ဒီလူကြီးစိတ်ခင်မင်းစိတ်ကပို့မှာမဟုတ်လားမှန်ပါဟင်ပြီးတော့ကိုလူရာမရတဲ့ချိန်သုံးဖို့ကိုလူရာလက်ထက်ရှိရတာနဲ့လက်လွတ်ဖုံရှုံခံရတဲ့ချိန်မှာလဲအလိုမကြမှုဒေါသဖြစ်မှာပဲထင်ကြပါ ဟုတ်ကလားမှန်ပါဗျာအဲ့ဒီဒေါသကငရဲပုံဖို့မှာငရဲကတို့ကိုလမ်းခေါ်ဘူးအဲ့တော့ဒီမကြိုက်ဆွဲလေးရောတို့ဒီစိတ်ကလေးနာမှာပဲကနေတာတဲ့လေမှန်ပါပါအဲ့တော့ငရဲပုံငရဲကန်းကလည်းအဝေးကြီးမဟုတ်ပြဟောဒီစိတ်နာမှာကရှိနေတယ်ဟုတ်ကလားမှန်ပါပါအဲ့တော့တို့ဟိုဟိုတေးမရောက်မဲ့ငရဲကြီးကိုကြောက်အောင်မလားမသေးခင်ကဒီတို့ခက်ခက်လူခံစားနေရတဲ့ဒီဒေါသငရဲကိုကြောက်အောင်မလားဒေါသငရဲကိုကြောက်ဟုတ်ကလားဟဲ့မှန်ပါ ဟင်အဲ့တော့ဟိုငရေမသွားခြင်းဒီငရေလေးကိုတတ်ပေါ့ဗျာတသိဏမှာပဲပြီးပြင်လာတယ်လေမှန်ပါပြီးတော့တို့အာယုခံစားတိုင်းခံစားတိုင်းမြင်မှုကြားမှုနားမှုသားမှုပဲအာယုခံစားခံစားတတိမရှိတဲ့ပုဂ္ဂိုလ်ဟာဒါဘသူဒါပဲဝါဆိုတာတင်ပေါ်နိုင်ဘူးလားပေါ်နိုင်ပါတယ်သူတတိရှိတဲ့ပုဂ္ဂိုလ်ကမြင်နာမြင်တယ်ကြားကြားတယ်ဟုတ်ကလားမှန်ပါဒါမှမဟုတ်မြင်ရင်ကိုယ်ကကြည့်လို့ရှိရင်မြင်ပြီးထင်တယ် အဲဟိုသူ့ဘက်ကနေသွားကြည့်လို့ချင်းအသိလုံးနဲ့သိဒါပဲရှိမှတယ်လေမှန်ပါပါငါဟောရှိဦးမလားရှိပါဘူးသူပဲရှိဦးမလားရှိပါဘူးဒါတတိရှိတဲ့ပုဂ္ဂိုလ်မှလားတတိမရှိတဲ့ပုဂ္ဂိုလ်ဟာနွားမြင်နွားသိပေါက်နွားတော့ပါဝမှာပဲဟုတ်ကလားကာမြင်တော့ကာသိပေါက်ကန်းတော့ပါဝမှာပဲဟုတ်ကလားဗျမှန်ပါပါတာမြင်တော့တာသိပေါက်တန်းတော့ပါဝမှာတင်ဗျာမှန်ပါပါအဲ့တော့အဲ့ဒီအစွဲလေးတွေကတေဂန်နီကာလမှာပြိဿံကိုဝတ်ပြမယ်ဟုတ်ကလားဗျမှန်ပါပါအေးအဲ့တော့ အိမ်ဆွဲမယားဆွဲသားဆွဲဖြစ်တဲ့ပုဂ္ဂိုလ်ကတိုးထဲမှာသွားပြီးဆင်ကြီးတော့ဖြစ်နေဘူးဗျာအိမ်နာဆိုရင်တော့အိမ်နဲ့ပတ်သက်တဲ့မိမိမိသားစုအိမ်နာနဲ့နီးတဲ့တတိခံဖြစ်နေတယ်ခွေဖြစ်မလားဝက်ဖြစ်မလားကြက်ဖြစ်မလားဟုတ်ကလားဗျာဒီဒါမို့အိမ်ညောင်ဖြစ်မလားပုဂ္ဂဖြစ်မလားဗျာအဲတိခံဘုံကိုရောက်တာအဲ့ဒီတို့အသွဲပြီးလို့ခေါ်တဲ့အမားပြီးလို့ခေါ်တဲ့အဲ့ဒီတို့နေတိုင်းသိနေကြ ဖာတိဖာတာတိကိုပြောတာဗျာဟင်အဲ့ဒီဖာတိဖာတာတိရဟောဘယ်ချိန်ကျင်းတယ်အဲ့တော့ဒိဋ္ဌံပုံကြီးကိုနောက်မှထားအောင်ညအဲ့ဒီဒိဋ္ဌံပုံကြီးဖြစ်ဖို့ရာဒုသိဏမှာဒိဋ္ဌံပုံလေးတွေထောက်ထားတယ်ဟုတ်ကလားဗျာမှန်ပါပါဟင်ဟုတ်ကလားဗျာအခုရှိနေတဲ့ဝတ္တိจิตတိအဲ့ဓာတွေလည်းတကယ်ဝတကယ်ကျက်မဟုတ်ပါဘူးဗျာဒုသိကကျက်သက်ဝက်ဆွဲနဲ့အာယုခံစားထားတဲ့ပုဂ္ဂိုလ်တွေသွားတာပါဗျာဟုတ်ကလား သူတို့လည်းရောက်ချင်လို့ရောက်တာမဟုတ်ပါဘူးဗျာတို့လိုအစွဲမတက်လို့ရောက်တာလေကြီးတယ်ပါဗျာဟုတ်ကလားဗျာမှန်ပါပါကိအဲ့တော့တိခံမျိုးရဲ့ကိုတိကြမရှိပါဘူးလူတီတဲကအစွဲမတက်တဲ့ပုဂ္ဂိုလ်တွေသွားလိမ့်မယ်လူရဲ့လိုလည်းတိကြမရှိပါဘူးတိခံတဲ့ကနေပြီးသူတို့အစွဲကုန်လို့ကံရင်းကံကကုသကံလေးကြောင့်လူလာလာဖြစ်တာပါလူမျိုးရဲ့လိုလည်းတိကြရှိသေးလားမရှိပါဘူးဒီတိခံကအစွဲကျွတ်တဲ့ပုဂ္ဂိုလ်တွေဒီလိုလာတယ်လေတိခံရတော့ထူရှိသလား ရှိပါဘူးအဲဒီကဆွဲမတတ်တဲ့ပုဂ္ဂိုလ်ကြီးသွားကြအောင်ဟုတ်ကဲ့အဲဒီတိုင်းသွားနေတာဗျအဲ့တော့အပယ်လေးပုံဒီတို့နဲ့တစ်သက်မိတ်ချင်းနီးနေတာတင်တယ်ဗျမှန်ပါပါအဝေးကြီးလို့ထင်သလားဗျဝေးပါဝေးပါဟုတ်ကဲ့ဒီဘယ်လောက်ကြီးတော့ဟုတ်ကဲ့ကတ်နေတာလားဗျတဲ့တို့ဒီတိုင်းပဲလက်ခံထားမလားအပေဘုနာအပေဘုနာအပေဘုနာလည်းနေကြမှာလားမနေနေဘူး မနေသိမှုပြောတာခဏကွာလားဗျဟုတ်ကလားဗျဟင်အဲ့တော့သူပါလေးလို့တောင်းဖရာရှင်ကပမာရတသတ္တရောပါလာတကကြီးကပရိသာဆိုတာဟုတ်ကလားဟင်တတိမရှိတဲ့ပုဂ္ဂိုလ်တွေအပယ်လေးပုံတွေကိုယ်အိမ်ကိုယ်ရွာနဲ့တူတယ်တဲ့ကိုယ်အိမ်ကြီးညမမတော်ဘူးရှိသလားရှိပါဘူးအဲ့လေးမမတော်ဘူးရှိသလားရှိပါဘူးပြီးတော့အိမ်ရှင်မရှိလို့ဆိုတော့မတော်ဘူးရှိသလား ကိုယ်အိမ်ကြီးအချိန်မရွေးဝင်လို့ရတယ်လို့တို့ဒီအပယ်လေးပုံနဲ့တတိမရှိတဲ့ပုံကိုယ်တွေအတွက်အချိန်မရွေးသွားလို့ရတယ်လို့ဆိုလို့တပြတ်ဟုတ်ကဲ့မှန်ပါပါအချိန်မရွေးသွားလို့ရတယ်တဲ့တို့နဲ့တို့ယူပါလို့ဆိုလို့တပြတ်ဟုတ်ကဲ့အဲ့တော့ဖရာသားတော်သမီးတော်တွေတို့အမိခံနဲ့ဒီသာသနာတွေကျုံနေတဲ့လူသားတွေဟာအပယ်လေးပုံကလွတ်ဖို့ပထမဆုံးလိုအပ်ပါတယ်ဟင်မှန်ပါပါ မရောက်ချင်တဲ့ပုံကိုမရောက်ဖို့ဒီနံပါတ်1ဖြစ်နေပါလေဟုတ်ကလားမှန်ပါပါဟင်ရောက်ချင်တဲ့ပုံရောက်ဖို့ရနံပါတ်2လောက်ပဲရှိပါတယ်ဟုတ်ကလားမှန်ပါပါမရောက်ချင်တဲ့ပုံမရောက်ဖို့အရေးကြီးဆုံးဟုတ်ကလားဗျမှန်ပါပါဟင်အဲ့တော့တို့ပါလေးလို့တော့တဏိတာလုပ်ငန်းလေးတွေကိုတို့ရွာတဲ့နေရင်ရွာတဲ့အလုပ်တွေမကင်းကြပါဘူးကင်းမကင်းသကောင်းသလားဗျာ ကြွားတဲ့နေတာဟိုးရကြွားတဲ့နေနေကြွားတဲ့လို့လောကလိမ့်မပြတို့ပါတော့တော်နေတဲ့ပုဂ္ဂိုလ်တော်လို့လောကလိမ့်မပြဟုတ်ကလားဗျာခင်းနိုင်ဘူးဗျာလူဖြစ်တော်ဟောလူလို့လောကလိမ့်မပြရှင်ဖြစ်တော်ဟောရှင်လို့လောကမှာပဲဗျာခင်းဘူးဗျာဟုတ်ကလားခန္ဓာဝင်ရှင်နေခန္ဓာကိုခန္ဓာဒုက္ခတွေခါပဲလေဦးဗျာအဲ့တော့အဲ့ဒီအလုပ်တွေကိုလုပ်သားမှာလုံးရင်မတတ်နဲ့အဲ့ဒီအပေါ်ကိုတတိလေးနဲ့တွက်ဖက်ပြီးလေ့ကျင့်သွားသားမှာဟုတ်ကလား ပါဘူးမျက်စိနှလုံးပွင့်ခြင်းကမိတ်ချေအတွင်းကိုတို့ပါတော့မိမိကြီးမလုတ်ဖဲနဲ့ဘယ်အာယုံသုံးတော့အမှတ်ကလေးနဲ့သုံးသမ်းပါဒါလေးပြောတာတယ်နဲ့ဟုတ်လားအေးဥပုရရှိသောမှုပါသလားစိတ်တာဝင်ဖို့ပါသလားမပါပါဘူးဗျာကိုလုတ်တဲ့အလုပ်ကလေးလေလုတ်ချင်တာလို့ပါမျက်စိနှလုံးပွင့်ခြင်းကညာမျက်စိနှလုံးပိတ်ခြင်းတွင်ကိုကိုလုတ်တဲ့လုတ်ဒီဘယ်လုတ်လုတ်လို့အမှတ်ကလေးနဲ့ တွဲဖက်ပြီးတော့အာယုခံစားသားပါဟုတ်ကလားဗျမှန်ပါဗျဟင်အဲ့တော့ဒီတို့ဗာလေးလှုပ်လှုပ်လှုပ်တယ်လှုပ်ဒီပေါ့လေလှုပ်ရှားတိုင်းမှာမချက်ပါတို့မို့စားစားသွားသွားနာနာနေနေတတိလက်မလွတ်ဖက်နဲ့တို့လှုပ်လို့ရှိရင်ရည်သေးသွားတဲ့ခြေရာမဖြစ်နိုင်ဘူးလားဖြစ်နိုင်ပါမယ်ရည်သေးသွားတဲ့ခြေရာခြေနှမ်းချာတော့ဘဝရာရှိမှာပေါ့ဗျမှန်ပါဗျဒီဘဝတို့လိုက်ဘဝရာရှိ ကြည်ရရှိကြံယူပြီလားမကြံတော့ဘူးအေးအဲ့ဒီတိုင်းဘယ်အာယုခံစားခံစားပြီးခံပိုင်းမတ်တာမြင်လာပြီးမြင်လို့နေရတယ်ပြတ်ထွက်နေရအတူဖြစ်နေကြမ်းနေရအောင်ဟုတ်ကလားမှန်ပါဘူးအေးကြတာဒီကြားတဲ့နေရာတွေပြတ်ကြံနေရမယ်ရှေ့ကိုမင်းမကူးစီရအောင်ဟုတ်ကလားဗျမှန်ပါဘူးတဲ့အဲ့လိုဒီခံစားတာကိုပြောတာဗျအဲ့ဒါရည်ရဲသွားတဲ့ကြည်ရနဲ့မတူဘူးလားတူပါတယ်အေးတတိမရှိတဲ့ပုဂ္ဂိုလ်ကြတော့တို့မင်းလို့ကောင်းတဲ့ရှင်ပီလေးပေါ်သွားတဲ့ကြည်ရနဲ့မတူဘူးလားမှန်ပါဘူး အေးချိုပြီးဝတ်သွားတဲ့ခြေရာကျတော့ဘယ်နဲ့တော့ခြေတော့နှုတ်တော့ဟင်ဘယ်တော့ကြံရတော့ဟင်ဟုတ်ကလားဗျတခါတလေမျိုးတော့ပြောက်ဘူးထင်တယ်ဗျဖောင်းတောင်ပြောက်ဘူးဗျနောက်နေ့မိုးထီပါဗျခြေရာကြီးဟုတ်ကလားဟင်အဲ့ဒါတတိမရှိတဲ့ပုံကိုယ်ကြီးစွဲကြံနေရတာဟိုကအာယုံကတော့မြင်လို့ဟိုခံစားရတာတင်တယ်မြင်ပြီးကြံလေးလားမကြံဘူးကုန်ပြီကြားတာကော ကြားတော့မဲ့ထင်တယ်ပြီးကုန်ပြီဟိုအနံလေးကဟောနံလုံးမဲ့ထင်တယ်ပြီးနံလေးကကုန်ပြီဟုတ်ကဲ့လားသားလာလေးကဟောသားလုံးမဲ့ထင်တယ်ခြူတာလေးကြားတော့ဒီလိုခြူတာရှိတာဗျအေးခြူတာလေးမြူချရှိသေးလားဗျကုန်ပြီဗျဟုတ်ကဲ့လားအဲ့တော့ရုပ်ပြတ်ရင်သိပြရမယ်ဟုတ်ကလားဗျတို့ရုပ်ပြတ်တဲ့နောက်တော့သိမပြတ်တာထင်တယ်ဟုတ်ကလားဗျဟိုရုပ်ကတော့ဗျာတော့ဟိုတခုကြီးမှတခုသိတာထင်တယ်တခုကြီးတခုသိပြီးပြီး ပင်ကိုစိတ်ကတော့တစ်ခုဒီမှတစ်ခုထားပြီးတာတယ်လေဟင်အထဲစိတ်ကတော့တစ်ခုဒီမှတစ်ခုပြီးပြီးပြီတယ်လေဟိအစွဲစိတ်ကတော့ပြီးပါမလားအနာပြောက်တဲ့နောက်တောင်အနယုတ်ကြီးကြိုင်ကျမ်းနေရတယ်လို့ပဲဗျာဟုတ်ကလားဗျာအစွဲကျမ်းနေရတယ်အဲ့တော့တို့ရည်သေးသွားတဲ့ခြေရာလေးလို့ဖြစ်အောင်ပေါ့ဗျာတရားလို့လို့အမှတ်ကလေးနဲ့ပယ်ထားခဲ့ဟုတ်ကလားဟင်ကောင်းတာဆိုရင်လက်မခံနဲ့ ဆိုးတာဆိုလည်းလက်မခံနဲ့ဟုတ်ကဲ့ဟိကောင်းတယ်သူကောင်းဆိုဆွဲကြမနေစီနဲ့ဆိုတယ်ဆိုဆိုရဆွဲဆွဲကြမနေစီနဲ့ဟိအမှတ်ကလေးနဲ့သွားရမယ်ကောင်းတာလည်းကောင်းဆွဲဆွဲနေဆွဲတဲ့နေရာညှိနေမှတင်တယ်ဟိကောင်းတာလည်းဒီနေရာကိုကောင်းမှုလုပ်တယ်ကောင်းမှုနေရာကိုပြီးတာနဲ့ငါဝတ္ထုပုဂ္ဂိုလ်ဖြတ်ပြီးပြထားခဲ့ဟုတ်ကဲ့ဟိအဲ့ဒါလည်းတို့ဖြတ်ပြီးပြလို့အကျိုးမရောက်ပါဘူးဘာငြိမ်သွင်းပြီးချက်လက်မှတ်ကလေးယူထားတယ်လို့ကြံရစ်ပါတယ်ဟုတ်ကလား အချိန်ကြရင်သုံးရပါလိမ့်မယ်ဆွဲမှမဟုတ်ပါဘူးဟုတ်ကလားဗျအေးအဲ့ဒါတို့တတိလေးဒီစာစာသွားသွားနာနာနေနေအကုန်လုံးရှိနေရင်ရည်တဲသွားတဲ့ခြေရာလေးခြေနှမ်းလေးမဖြစ်နိုင်ဘူးလားဒီတက်လို့ဒီဖြစ်အောင်လုပ်ရမယ်ဗျဟုတ်ကလားတက္ကတို့ဘယ်အာယုံခံစားခံစားခံစားတဲ့အာယုံဟာကောင်းတဲ့အာယုံပဲဖြစ်ဖြစ်ဆိုးအာယုံပဲဖြစ်ဖြစ်ခံစားတဲ့အာယုံပေါ်ကိုတတိလေးနဲ့ကပ်မှ သုံးနေလို့ရှိရင်ကောင်းတာလည်းဒီနေရာမှာထိဒီနေရာမှာတိဒီနေရာမှာပြောက်သွားတာတဲ့လေမှန်ပါကြိုင်ဦးမလားဒီထိုးတာဟောဒီနေရာမှာထိဒီနေရာမှာတိဒီနေရာမှာပြောက်သွားဘူးလားဟေ့ကုန်းရောဟုတ်ကလားဗျပြီးတော့ကောင်းအာယုခံစားခံစားသိုးအာယုခံစားခံစားတတိနဲ့ရှိနေတဲ့ပုဂ္ဂိုလ်ဟာဘသူပဲဝါဆိုတဲ့အမိတင်ပညာလာဦးမလားဗျမှန်ပါပါအဲအမိတင်ပညာမလာလို့ရှိရင်ပညာဝင်ဝေးဆိုတဲ့ခုနကအမှားပြီးပြီးမှ ဟိုကြိုက်မကြိုက်ပေါ်လေးပေါ်ထားရှိတာအဲ့ဒီဒီအမားတင်ပညာမှမရှိလို့ရှိရင်ကြိုက်မကြိုက်ဝင်ခွင့်ရအောင်မလားဗျာကောင်းမကောင်းဆွေးခွင့်ရအောင်မလားဗျာအေးဒီလိုဆိုလို့ရှိရင်ကိုယ်အရှိအရှိတိုင်းမသိနိုင်ဘူးလားခြူတာလေးတို့ရင်ခြူတာလေးမသိတာလေးရဲ့လုံးလုံးပုံမသိနိုင်ဘူးလားခြင်နာလေးကြာတော့တင်တို့ရင်ခြင်နာလေးနဲ့သိတာလေးနဲ့လုံးလုံးပုံမသိနိုင်ဘူးလားအဲ့ဒါကြတော့လူကြီးမပြောသေးစားနေဖြစ်နိုင်တယ်ဗျာဟုတ်ကလားမှန်ပါဗျာတို့ အခါလဲကြောရောကလေးပေါက်သားတွေကိုငါပြောသိမဲ့တလုံးပေးလိုက်ရင်ဘယ်လိုသားတော့အခွန်ကွာသားလားအခွန်နဲ့သားလားအခွန်နဲ့သားဟုတ်ကလားဗျတို့လူကြီးတွေဟိုငါပြောသိမဲ့တလုံးသားတဲ့ကာလကျတော့ဒီလူပဲကလေးတွေလူပဲအခွန်နဲ့သားတာလားဘယ်လိုသားတော့ဗျဟုတ်ပါဘူးဘာဖြစ်လို့လုံးကြအခွန်နဲ့ပိုက်ဆံပေးဝယ်ရတာပဲဗျအခွန်သားပေါ့ဗျဟင်ဟင်အခွန်ကဘာလို့သားတော့လဲမကောင်းမှန်းမသိဘူး ဟုတ်ကလားဗျအခွန်စားရင်အဲရင်ဖြစ်ရင်ကြဲလည်းဖြစ်နိုင်တယ်ပြီးတော့အခွန်မှရတာတတ်တိရှိသလားမရှိဘူးအဲ့တော့အခွန်မှရတာတတ်တိဩတာတတ်တိမရှိလို့လေဒီကြောင်းဗျပြီးတော့ဒီဩတာတတ်တိမရှိတဲ့အပြင်ကိုသူ့စားလို့ရှိရင်သူ့အဖန်တကြောင့်သူ့ရင်ဖြစ်ရင်ကြဲလည်းဖြစ်နေတယ်ဗျဟုတ်ကလားဟဲ့အေးဒါကလူကြီးကဒီအခွန်ဒီ တို့အကျိုးမပေးတဲ့အပြင်ကိုအပြစ်ရှိစေနိုင်တယ်လို့သိတဲ့အတွက်အခွန်ကိုဖယ်ထားခဲ့တယ်တဲ့ဗျာဟောအသားလေးသားလို့ရှိရင်ဖီကျန်မပြောသီးနာသားလို့ရှိရင်အင်းအားဝမဖြစ်သေးနိုင်ဘူးလားဗျာဖြစ်နိုင်ပါဘူးဟင်ပြီးတော့အသာဝကမတင်ရသေးနိုင်ဘူးလားဗျာအဲ့တော့အသားကြီးတဲ့သားလို့ရှိရင်ဟိုအကျိုးရှိတဲ့အပြင်အပြစ်မဲ့တယ်လို့သိတဲ့အတွက်ဟောအသားလေးကြီးတဲ့ရွေးသားတာမဟုတ်လားဗျာဟုတ်ပါပါဟုတ်ကလားဟိအဲ့တော့တို့အာယုံခံစားတဲ့နေရာလဲ တို့ခြူတာလေးခါသားရင်ခြူတာလေးကြီးတွေပါလို့ရှိရင်ခုနပြောတဲ့လက်ဖက်တို့ထိန်ကြီးတို့ကျက်တို့ဆိုတဲ့ဟာတွေကိုအခုငပယ်ထားကြတာတည်းလေမှန်ပါပါသွဲနေရာတွေသူမဟုတ်လားမှန်ပါပါအဲသူဘောပယ်ပြီးတာမဖြစ်ဘူးလားဖြစ်ပါတယ်အဲ့တော့ခြူတာကြီးတဲ့တတ်တာကရင်ခြူတာလေးနဲ့တိတာလေးခြူကုန်ခြူတိတို့မမြင်နိုင်ဘူးလားဗျမြင်နိုင်ပါဘူးအဲဒီလိုဆိုရင်ဒီအစာလဲဟိုလူဘဝရောက်လို့လူသာလဲစားရသေးတယ်ဟုတ်ကလားဗျာဆိုရင်လည်းမဆိုရင်ဘူးဗျာ ဟင်ဒီလိုဆိုအကျိုးရှိတဲ့အပြင်ကိုအပြစ်ကောမကင်းဘူးလားဗျဟုတ်ကလားဗျအဲတကယ်လို့ခုနကကလေးသားသားလိုက်ပြီးအခွန်ရောတို့ဒီခြူတာလဲသားတယ်ကြက်ကိုလည်းသွဲထားမယ်ဆိုလို့ရှိရင်ခြူတာကတော့စားပြီးပြီးပြီဗျကြက်သွဲတာကင်းမှာမလားဟုတ်ကလားကြက်သွဲကင်းမှာမလားဟင်အဲ့တော့တို့တမနဲ့တမနဲ့ကိုကြက်တိုင်းနဲ့စားလို့ရှိရင်ဘယ်နှဖက်လောက်စားရတယ် ဘယ်နှဖက်လောက်ပုံမှာဝါလဲဟင်အဲ့နှဖက်နဲ့တော့ဝါနေမှာမလားဟင်ဟင်ရှော့နေမပြောနဲ့ဗျာတိုးလည်းပြောနေဗျာဟုတ်ပြီအဲ့ဒီဌာနရှိသလောက်ရဖြမ်းမြန်လုံးဗျာဟင်ဘယ်နှဖက်လောက်သားတော့ဘယ်နှဖက်လောက်သားတော့တမနဲ့တမနဲ့ဟိုတို့ကြက်သားရင်းနဲ့သားလို့ရှိရင်ဟောမေးလို့ရတော့ဗျာဟင်တက်တာလို့သားမိကြအောင်လူပါဗျာ သူမေးလို့လည်းရတော့ဘူးဗျာအဲ့ဒီဝါကတော့မေးတာပါဗျာဘယ်လောက်တော့9ပတ်လား10ပတ်လား15ပတ်လားဖတ်20လားဟင်ဘာလို့ရပါလဲဗျာဟင်နာဘတ်တော့လို့ပြောတာဒီအဲ့ဒါနာဘတ်ထားပါဗျာရှုပ်ရှုပ်ပေါ်ပေါ်နာဘတ်ထားဒီတစ်ဖက်ကိုပဲချက်သွားတော့အမေဦးမှာပဲ ဟာမမြင်နိုင်ဘူးမမြင်နိုင်ဘူးသူသတိနဲ့ထောင်းရတာဟုတ်သတိနဲ့နေရတာကိုမမြင်နိုင်ဘူးလို့ဟုတ်တော့ဟင်ဟင်တဲ့တဖက်ကိုဘယ်လိုချက်တော့ဟွာတော့ခမန်းကြီးခမန်းကြီးခမန်းကြီးကဲခမန်းကြီးပြောအဲဟုတ်ပြီဖေးချက်တာဟောဆရာဝန်ကတော့ချက်30သူကပြောထားတာဟုတ်အဲ့တော့များလုံးမှာတကယ်ဖေးချက်နဲ့တော့ပါအဲ့တော့ဖေးချက်5ပါအချက်ပေါင်းဘယ်လောက်တော့ 50 50 50 50အဲတခါလာလိုက်ကျက်ဆိုတဲ့ဆွဲတစ်ချက်မရှိဘူးလားရှိပါလားအဲ့ဒါဆွဲတစ်ခုပဋိသန္ဓေတစ်ခုမျိုးသေးတစ်ခုမဟုတ်ဘူးလားမှန်ပါပါဒီလိုဆိုရင်အဲ့ဒီအချက်50ဟာကျက်ပဋိသန္ဓေတော့ကိုဘဝ50မပြည့်နိုင်ဘူးလားပြည့်နိုင်ပါဘူးအဲ့တော့ဒီမှာစားတာလေးကတို့နိုင်ဝဲဗျာအများဆုံးနိုင်ဝတ်တဲ့ပုံပြကိုမတော်ခံမှာဘဝ90ပြမစားတတ်လို့မစားတတ်လို့ခံဟင် တကယ်လို့ခုနကကြက်ဆိုတဲ့ခါလဲပါဘူးဗျာဟိုဝါရင်ဝါတယ်မလိုက်မှတင်လေဟိဒီပကံနဲ့မြင်းမြင်းလည်းပဲမှတ်ထားလိုက်မယ်ငါပါလားကြက်ကောပါလားဟိဒီကနေပြီးတော့ဟိုဆယ်ရင်ကိုင်းရင်ကိုင်းရလို့ပဲမှတ်လိုက်မယ်ထိရင်ထိရလို့ပဲမှတ်လိုက်မယ်သူ့ရဲ့ငွေတစ်ထောင်လုံးလေးနန်းပဲကြည့်လဲနန်းနန်းလည်းလို့မှတ်လိုက်မယ်ဒီလိုဆိုငါဟောပါဗလားဗျအဲကြက်ကောပါဗလားဗျဟိုငါလည်းပါဦးကြက်လည်းပါဟုတ်ကလားဒီလိုဆိုရင်အခွန်ခွာပြီးလားဖြစ်ပြီကွာ အခွန်ပါပြီးသားဖြစ်သွားပြီတင်တယ်ဒီလိုဆိုတော့ဝါရင်တော့ခြူတာလေးနဲ့ပြီးတာလေးမရှိဘူးလားအဲ့တော့ခြူတာလေးနဲ့ပြီးတာလေးစားနေလို့ရှင်ဒါလူသုံးဝရောက်တုံးမှုလူတို့စားပြီးစားတိုက်တဲ့တူပါတော့လူအာဟာရတင်တယ်လူအာဟာရပါလဲစားပြီဗျသွေတယ်သွေဘူးဗျဟုတ်ကလားသွေတယ်သွေဘူးဗျအဲ့တော့သွေးတယ်တင်းတယ်ဆိုတာသိမှတ်တာတင်တယ်အဲ့တော့ဒီတို့ဒုဗကဝါဝါရာကို ကျက်ဘက်ကသွားမှတ်ထားတယ်ဆိုရင်ဒါရရန်ရှိလားပြရန်ရှိလားပြရန်ဟုတ်ပါမလားဗျဟင်ဝါရကဘယ်ဘက်ကတော့ဗျစာရကဘယ်ဘက်ကတော့ဗျသွားမှတ်တော့ဘယ်ဘက်ကမှတ်ထားတော့ဗျအဲ့ဒီဘက်ကမှတ်ထားတယ်ဗျအဲ့တော့အဲ့ဒီအချက်90ပြီးကျက်ဘဝအတွက်ကိုပြရန်ရှိစင်းရင်းနေမဟုတ်ဘူးလားအဲ့ဒါရင်ဒီလိုတို့ဟိုစားတိုင်းစားတိုင်းကျက်ဆွဲနေစားလို့ရှိရင်အဲ့ဒါအကျွေးယူစားနေတာနဲ့မတူဘူးလားဗျဟုတ်ပါပါဟုတ်ကဲ့ တကယ်လို့ဝါလို့ဝါတယ်နဲ့မလို့ငါလည်းပါဘူးကြက်လည်းမပါဘူးဗျဟုတ်ကလားဗျခြူတာလေးနဲ့သိတာဒီဘောမနေပြီလားဗျအဲဒါလေးနှစ်ခုစားနေတော့ဆိုလို့ရှိရင်ရောပင်ရာအကျွေးရှိလို့ဟင်ရပင်ရာအကျွေးကိုလက်ခံပြီးစားနေတာနဲ့မတူဘူးလားဗျဟုတ်ကလားဝါတယ်ဝါတယ်ဆိုတော့ကိုယ့်ဘက်ကမှတ်တော့ဟင်ကိုယ့်ဘက်ကရင်ဖြစ်မလားဘူးလားဗျဒါလေးပဲဗျစားတော့စားကြတာကြည့်တယ်ပဲဗျစားတဲ့နေရာလေးအစားတက်တာနဲ့ အစာမတက်ထားပဲกว่าဗျာဟုတ်ကလားဗျာဟင်ဘယ်နဲ့တော့ဗျာသူစားတတ်လားဟိဟုတ်ပါမလားဗျာဘယ်တော့မှစားတတ်တာတော့ဗျာဟင်ဟင်ဟင်ကဲဘယ်တော့မှစားတတ်တာတော့စားတတ်ပါကြီးပြောပြီကဲဟုတ်ကလားဗျာဘာချက်တုံးဆိုဘယ်လိုပြောမလို့ ဟင်ဟင်းကြီးကအများကြီးပြတာဟင်းချက်တယ်ဆိုတော့ပြောလို့မရဘူးလေဘာချက်တော့မေးလိမ့်မယ်ဗျဟင်ဘာဟင်းနဲ့စားတော့မေးလိမ့်မယ်ဗျကဲဘယ်လိုလုပ်ပြောမလို့ဗျဘာဟင်းနဲ့စားတယ်ဟုတ်ပါမလားဗျအဲ့လိုပြောတယ်ဗျဟင်နဲ့ဘယ်လိုလုပ်ဘယ်လိုပြောမလို့ဗျဟင်မေးလို့ရတော့ဘူးဗျဟင်တို့ဒါသေးရွှေတောင်းဝန်တောင်းနှုံကအဲ့လိုဟောတာပေါ့ကျက်သွဲကျက်ထဲရောက်တတ်တယ် အဲ့တော့အစွဲမရှိအောင်စားတတ်ရတယ်ကြည်လေမြင်မြင်တယ်ဆိုရင်ဒါကြည်တတ်တဲ့ပုဂ္ဂိုလ်ထင်တယ်ကြက်ဆိုရင်မကြည်တတ်တဲ့ပုဂ္ဂိုလ်လေသူကသွားသေးတာဟုတ်ပဲကြာကြာတဲ့နာနာနဲ့စာထိထိတဲ့စာဖတဲ့ကိုဘာလို့လို့အာယုငါးပါးတကားငါးပါးဝင်လာတာမှမများကိုဘက်ကနေပြီးတော့ဖြိဖတ်လိုက်လို့ရှိရင်ဟုတ်ကဲ့ဒါအကျွေးကင်းတော့သားနေဘုမို့အတိတ်ကရခဲ့တဲ့ကံကြွေးကိုလက်ခံပြီးသားနေခေါ်ပြဟုတ်ကလား တကယ်လို့ကိုယ်ကမှမဖဲနဲ့သူ့ဘက်ကိုဟိုလိုက်ပါလို့ရှိရင်တော့ကြက်ကြီးဟိဘယ်ဟိဆိုလို့ရှိရင်တော့အဲ့ဒါသူ့ဘက်ကနေမှတ်တာဗျဟုတ်ကဲ့ဒီလိုပဲအဲ့ဒါအကျွေးယူစားနေနောက်ထပ်အကျွေးချေရမယ်စားနေလို့ပြောအဲ့တော့ကြောက်သွားတယ်အဲ့တော့သူတို့ချင်းကြီးဟိုမှာပါလာတဲ့ဟင်းတွေအသားဟင်းတွေပေါ့ဗျာပါလာတော့ပြောရတော့ဘူးဗျာပြောလို့ပြောတော့ဟိဟိုဟင်းပေးသားဟိုဟင်းဟိုဟင်းဟိအခုဟောပဲလို့ကြွားရောက်တော့ဘယ်လိုပြောအောင်လို့ ကိုရင်းကသုံးသက်ဖြစ်နေတော့ဘယ်နဲ့လုံးတော့ဟင်ဟင်ကိုရင်းသုံးသက်ဖြစ်နေတော့ဘယ်နဲ့လုံးတော့ဟင်ဘယ်တော့ပြရပညာကိုသုံးမှာစိတ်ထဲမှာအဲ့ဒီစေတနာမျိုးမပါအောင်ပြောတာပညာကိုပညာနေရပညာတိုင်းတော့ပရမနေရပရမအတိုင်းတော့ဟုတ်ကလားဗျအင်းတို့ဘေးတိုင်သွားလို့ရှိရင်လည်းပဲဘေးတိုင်မှာထင်ရသားခြင်းရင်ထင်ရပေးပါလို့ပြောမှရမယ်တင်ဗျာအေးဒါတော့ကိုလိုချင်တဲ့ပြည်ပြီးတော့ ကိုလူချင်းတဲ့နာမည်နဲ့တက်ပြီးပြောပြောဖို့ရှိပါလေတတိလေးနဲ့ကပြောလိုက်သမှာဟုတ်ကလားဟင်မပြောရဘူးမဟုတ်ပြောပါလားဟင်ငါဆွဲဘယ်တော့ပဲပြုတ်နေနေဘုရားရှင်လည်းပဲငါဘုရားဒီဟောပါတဗျာဟုတ်ကလားပညာနေရာပညာလို့ဘုရားရှင်လည်းသုံးပါတဗျာအရိယာကြီးတွေလည်းပညာနေရာပညာလို့သုံးပါတဗျာဟုတ်ကလားပြီးတော့အဲ့ဒီပညာပေါ်မှာဒုစိတ်ကလေးမေးတင်မနေဘူးပြောတာတယ် ဟင်ဒုတိရနာဒုစိတ်ဆွဲလေးတွေဒီအဲ့ဒီပညာပေါ်မှာတယ်လမ်းမဆုံးလို့ပြောတာဟုတ်ကလားဗျာအေးအဲ့လိုလေးကတတိလေးနဲ့မှတ်လာလို့ပညာကိုပြုတ်ထားခဲ့တဏှာတို့လူမပြမာတို့လူမအရိယာပုံတို့ဒီလိုရောက်ဖို့ရတယ်ဒုတာဝန်မဟုတ်လားမှန်ပါပါဟင်သာသနာနဲ့ကြုံရတဲ့အကျိုးဟာဒီအကျိုးမဟုတ်ဘူးလားလူဆိုတဲ့ပြုတ်ပါမယ်ရင်တစ်ဆင်ပြီးတစ်ဆင်မြင့်ဖို့ပဲအရေးကြီးဆုံးမဟုတ်ဘူးလားဟင် ဟုတ်ကလားဒါမှလားတို့ဗုဒ္ဓဘာသာဝင်ကောင်းတယောက်ဖြစ်မယ်ဟုတ်ကလားဗျာအဲ့တော့ဒုဘက်ကတာဝန်နဲ့ချက်ရှိတယ်ဒုတက္ကဓမ္မပြီဒီဘက်ကလည်းတာဝန်နဲ့ချက်ရှိတယ်သာသနာထမ်းဆောင်တဲ့နေရာမှာဟုတ်ကလားဗျာဒုတက္ကလည်းနဲ့ချက်ရှိတယ်ဒုတက္ကဓမ္မဒီဘက်ကလည်းတာဝန်နဲ့ချက်ရှိတယ်ဗျာဟုတ်ကလားဒီသာသနာဝန်တန်းဆိုပြီးမှစစ်သားနဲ့တူတယ်ထင်တယ်အဲ့တော့စစ်သားတယောက်ပြီးတို့ စစ်ကိုလွတ်လွတ်ကျွတ်ကျွတ်တပ်ဖို့တိုက်ဖို့ရအတွက်တိုက်ပြည်ရနေပြီးတော့လက်နဲ့ရိတ်ခါနေတကွာအကုန်လုံးတောင်ယူတရတယ်တဲ့ဟင်သူတို့နေဘူးတားရီကပါလေသိဌာနချုပ်တီးရောသူတို့ရဲ့ဝတ်တင်ရောသူတို့ရဲ့သားရီရောသူတို့ရဲ့ခရမိကြောင့်လက်နဲ့ရိတ်ခါတွေအကုန်လုံးတိုက်ပြည်ရထောက်ပါရတာမဟုတ်လားဘာဖြစ်လို့လို့ဒီစေပါတယောက်ဟာလေဆင်းထုံနေရမယ်ဆိုဘယ်လိုလုပ်တိုက်ပြည်ကာကွယ်နိုင်မှာလဲကာကွယ်နိုင်မှာလား ဒီရာလူဘယ်လိုလုပ်ချင်မနိုင်မှာမလဲဒီမှာရာလုံနေရရင်လေအယောင်းနဲ့လုံနေရရင်ဘယ်နဲ့လုံနိုင်မှာမလားအဲ့တော့ရန်သူဒီအချိန်ပြည့်ရှိနေရင်တို့ဘက်ကတတ်တယ်အချိန်ပြည့်ရှိရမှာတယ်ဟဲ့အေးအဲ့ဒါကြောင့်တို့ဟိုစစ်သားတွေအတွက်ကိုရိတ်ခါရရှင်ကိုတိုက်ကြီးကထောက်ပံ့နေရတယ်လို့တို့တရားဓမ္မတွေလည်းသာသနာ့ဝန်တန်းဖြစ်တဲ့ယဟန်ပါဠိလိုပြောတာလေဗမာလိုတတိတလုံးကိုင်ပြီးကိလေသာကိုချုပ်ဖက် ချက်စီးနေသူ့လို့အိဗေရဟုတ်ကလားတတိယအပမရာတတိယလက်နဲ့ပဲမဟုတ်ဘူးလားဟင်အဲ့တရဏဂုဏ်နေဘောကနေပြီးတော့လာသမားကိရိတာကိုအဲပတ်ချက်ပြနေရတာမဟုတ်ဘူးလားဗျအဲ့ဒါကိုပါဠိလိုဘိက္ခုဗမာအဲ့သူ့ကိုတရပါတာဗျကိရိတာကိုချိုးဖက်ဖြက်ပြပြနေသူအဲ့လိုအိဗေရဗျတို့တရားတော်မိုင်းကြတာအဲ့ဒါကိုယဟန်လို့ဒီပဲဘာပြန်လိုက်တာတယ်လဲဟင်ဘာဖြစ်လို့လူတမန်တို့ မတော်နိုင်ရတဲ့ကိလေသာကိုတော်လန်းနေတဲ့အတွက်ပူဇော်ထုခံလိုက်တယ်ဆိုတော့ရဟန်းဆိုတော့ဘာသာပြန်တာတာဗျဟုတ်ကလားအဲ့တော့ဒီသာသနာဝန်တန်းနေလွတ်လွတ်ကျွတ်ကျွတ်ကျင့်မှုရာအတွက်ဒီသာသနာဝန်တန်းနေလမ်းဆုံးလမ်းပေါက်ခရီးရောက်အောင်အတွက်တို့တရားဓမ္မတွေကထောက်ပံ့ရတယ်ပြည်စည်းလေးပါထောက်ပံ့မှုတာဝန်ရှိသေးတယ်မှန်ပါပါဒီလိုတို့တို့တရားဓမ္မတွေကဒါနံပါတ်1တာဝန်မဟုတ်လားအဲ့နံပါတ်1တာဝန်ဒါနံပါတ်1တာဝန်မရှိသေးတယ် တို့ယဟန်များဘက်ကလည်းအဲ့ဒီတရားဓမ္မတွေရဲ့အထောက်ပံ့ယူပြီးရင်ယဟန်ရဲ့တာဝန်တွေတို့မဟုတ်စစ်သားတယောက်ရဲ့လက်ထဲမှာရှိတဲ့လက်နဲ့ပြီးတိုးခုကိုအပိကာခွဲရတယ်ဟုတ်ကလားကိုယ့်တက်ကိုလည်းကာခွဲရတယ်တင်တယ်ကိုယ့်တက်ကိုကမကာခွဲရဘူးလားကိုယ်တိုင်းပြည်ရောမကာခွဲရဘူးလားအဲကိုယ်တိုင်းပြည်ကိုလည်းသူကာခွဲရမယ်အဲ့တော့စစ်သားတယောက်ရဲ့လက်ထဲမှာရှိတဲ့လက်နဲ့ပြီးကိုယ့်တက်လည်းကာခွဲပြီးသားကိုယ့်တက်လည်းကာခွဲပြီးသားကိုယ်တိုင်းပြည်လည်းကာခွဲပြီးသားတင်တယ်ဟဲ့ တာစစ်သားတရားရဲ့လက်ထက်မှာရှိတဲ့လက်နဲ့တက်လက်ထင်တယ်ဟိဟုတ်ကလားဟိအဲ့တော့ဒီသုံးခုကိုတပြန်နေတဲ့ကာကွယ်ဖို့ဆိုရန်သူကိုဟိုကိုကလက်ဦးအောင်တတ်နိုင်မှထင်တယ်ဟဲ့ဟိဒီသုံးခုတို့ဘာတော့ဖြက်စီးနေတာအဲ့ဒီရန်သူပဲမဟုတ်ဘူးလားအဲ့တော့ရန်သူကိုတတ်ပြလိုက်လို့ချင်းဒီသုံးခုကာကွယ်ပြီးသားမဖြစ်နိုင်ဘူးလားအဲ့တော့တို့ဒီသာသနာဝန်ထမ်းယဟန်တစ်ပါးအနေနဲ့လေသူတည်းရှိတဲ့အပ္ပမာရပတိလက်နဲ့ဟာသူ့ရဲ့ယဟန်တက်ကိုလည်းကာကွယ်ရမယ်ထင်တယ် ညာကွာအဲ့တတိလေးရှိနေတဲ့ချိန်ကရဟန်းမြတိတာဖြစ်ပြီးနေတာလေတတိမရှိတဲ့ချိန်ဟာတကယ်ရဟန်းမဖြစ်နိုင်ပါဘူးဗျာသမုဒိရဟန်းမဖြစ်နိုင်ပါနဲ့ရဟန်းလို့သမုထားတာပဲရှိပါတယ်ဟုတ်ကလားစိတ်သားတဲ့စိတ်တိုင်းနေဦးချိန်ကိုစိတ်သားပဲမဟုတ်လားအေးတို့သူဌာနချုပ်ရောက်လို့ဟိုတို့လက်နဲ့ဒီကိုဗာလိုက်တဲ့ထည့်ပြီးတော့ဒီတိုင်းနေတဲ့ချိန်စစ်သားအမိခံမိမယ်စစ်သားသမုတ်ထားတာပဲရှိတယ်စစ်သားမဖြစ်နိုင်ဘူးအတိုက်မှမတိုက်ဒီပဲနဲ့ဟိုတိုက်နေတဲ့ချိန်ကစစ်သားမဟုတ်လားတို့လည်းတတိရှိနေတဲ့ချိန်ကရဟန်းများ ဘောင်းကအာယုံကဘယ်တကားတော့ကဝင်လာလာဝင်လာသမျှဟိုကိရိတာယာမှုတွေကိုဆိုင်ရာအသိတော်ဝင်ပေါ့ဟင်းပညာတွေအမိတတ်နဲ့အာယုံနောက်ကကိရိတာတွေအကုန်လုံးထိတာနေရတာဘူးလားပတ်ဖြတ်နေရတာလေဟုတ်ကလားဗျဟင်အဲ့တော့တို့ဒီသာသနာ့ဝန်နဲ့ယဟန်မှာလည်းအပမာရတတိလက်နဲ့တခုကင်ပြီးတော့သူ့ရဲ့ယဟန်ဘက်ကိုလည်းကာကွယ်ထားရတယ်တင်တယ်ဟုတ်ကလား ပြီးတော့ဘုရားရှင်နဲ့အရိယာတို့ရဲ့အထက်ကရှိတဲ့တင်ရှိတဲ့ကျွေးကိုလည်းစားရမယ်ထင်တယ်ပြီးတော့မိမိကိုထောက်ပံ့နေတဲ့ဝိနည်းရတွေပေါ်လဲမိမိရဲ့တိခအတိလာဒါအဓမ္မဒါအတိခဒါအနဲ့ဟောအကာကိုပြီးရတယ်ထင်ဟဲ့ဟင်မဖြစ်တဲ့အန္တရာယ်မဖြစ်အောင်ကိုဒီယဟန်တစ်ပါးရဲ့တာဝန်ရှိတယ်ဒီယဟန်ရဲ့အရေးကိုကိုးနေတဲ့ဝိနည်းရပေါ်လေမဖြစ်တဲ့အန္တရာယ်ပြောတာဟင်မဖြစ်တဲ့အန္တရာယ်ဆိုတော့ ဒါတာသန်းနဲ့နိုင်တဲ့ကာလတွေဖြစ်တတ်ဘူးလားအေးအဲ့လိုဖြစ်တတ်တာလေးတွေပြောတာနောက်ကအတုံးနဲ့ပါတဲ့ဟာနောက်ကကိုလုတ်ခဲ့တဲ့ကိုကြွေးတော့တတ်နိုင်ဘုရားတတ်နိုင်ဟုတ်ကလားဘုရားရှင်ကဟိုဘိမဟိုတို့ဘိမလာလာမင်းကြီးထင်တယ်သူသားတော်ကဒါနဲ့ဖွဲထောင်သွင်းအချင်းချအဲ့ဒီချိန်ဘုရားငုတ်တုတ်ရှိတယ်ဗျကဲနိုင်မလားကဲနိုင်ပါနောက်ကျင်းကဲနိုင်နောက်ကျင်းကဲနိုင်ဟုတ်ကလားဒါကတော့ကြောင်းတကားလောက်တင်ကိုသူဝိတ္တုဘာကလာတတ်တဲ့ချိန်မှာသူ့ရဲ့ ညီကိုမောင်တို့ကဝန်းပွဲတွေမဟုတ်ဘူးလားဗျဘုရားရှင်ရဲ့ရှူတော်မျိုးတော်တွေလာတတ်တာမဟုတ်ဘူးလားဟုတ်ကလားအဲဘုရားရှင်အဲ့ဒါငုတ်တုတ်ကြီးရှိတယ်ဗျကာကွယ်နိုင်လားတကြိမ်မေတ္တာရခံတယ်နှစ်ကြိမ်မေတ္တာရခံတယ်သုံးကြိမ်ကြတော့ဥပိ္ပခပြုပေးရတယ်ဗျနောက်ကအကျွေးပါလာတာကိုဗျဟုတ်ကလားဗျအေးအဲ့တော့ပက်ပိကျုံနဲ့လူတမှုပဲရှိနေမှလိုက်လို့မရဘူးဒါမှတ်ထားဟုတ်ကလားဗျဟုတ်ပါဘူးအေးအဲ့တော့ဟိုကံနေနေတဲ့ချိန်လေးမှာ တို့ပါတော့ဖြစ်လေဖြစ်တာရှိတဲ့ကံလေးမှုကြောင့်ဖြစ်တဲ့ဆွဆွဲမှုလေးတွေလေပုခ္ခမှုလေးတွေပုခ္ခရာတို့အမှုလေးမှုပွဲလေးတွေလေအမှုကြီးလေးတွေလေဖြစ်တတ်ပါဗျာမတော်တဆမှုတွေတွေလေထံပြီးဟိုကြွေကြိုက်ကြီးနှင်းကြိုက်သွားလေအဲအဲ့လိုမှုမျိုးကိုဒီယဟန်တစ်ပါးကတောင်းယူရတယ်ပြီးတော့ဖြစ်တဲ့ပါရဲ့နဲ့မဖြစ်တဲ့သီဝကိုလေဒီယဟန်ရဲ့သီလသိက္ခာကြောင့် ပွင့်ပြရမယ်အတိတ်ကတို့ဘာတော့ပြုခဲ့တဲ့ပုဗ္ဗိသကတပုညတာတဲ့ရှိတယ်ဗျဟုတ်ကလားဒုက္ခဒုက္တိရိခာဒုက္တိလေရှိပါရဲ့နဲ့ဒီမှာတခုသောအကြောင်းကြောင့်ဖုံးနေတာကိုတော့ယတိယဟန်ရဲ့မေတ္တာဓာအဓမ္မဓာအသီလတိခာဓာအကြောင့်အဲ့ဒါအဲ့ဒီအန္တရာယ်ကိုဖုံးဖယ်ပြီးနေလေဒါရှိပါရဲ့နဲ့မပွင့်တာပြောတာလေအရင်တုန်းကမှဘာမှမလုပ်ခဲ့တဲ့ဟာကိုဘယ်လိုလုပ်ပြီးတော့ဖွင့်ပြနေမလဲ ဟုတ်ကလားအဲ့တော့ပွင့်သိမ့်ပါရဲ့နဲ့မပွင့်ပါကိုလေဒီယဟန်ကတောင်းယူရတယ်ဟုတ်လားမပွင့်လို့မပွင့်တာတော့မရှိတာတော့ဖွင့်ပြီးလို့ရဘူးလေတကားတိုက်ပြီးလို့မရဘူးဟုတ်ကလားခုတ်ပြီးလို့မရဘူးဟုတ်ကလားအဲ့တော့တို့ဒီယဟန်ဓမ္မရဲ့တောင်းကကိုယ့်ကိုမှီကိုးနေတဲ့ဝင်နေရတယ်မဖြစ်တဲ့အန္တရာယ်မဖြစ်အောင်လည်းကာကွယ်ပေးရမိမိရဲ့ဒီလားသိက္ခာနဲ့လေဟင်ဖြစ်တဲ့ဘာရနဲ့ ပွင့်နေပါရင်လည်းမပွင့်တဲ့စီးပွားရေးကိုလည်းဟိုအကျိုးစီးပွားကိုလည်းဖွင့်ပေးရပါတယ်ဒီလိုဆိုယဟန်ဓမ္မရဲ့တတိတလုံးဒီသုံးချက်လုံးလောက်ရတယ်ထင်တယ်ဒီသူ့ရဲ့ယဟန်တက်လည်းမသိအောင်အများရမှတ်ရမယ်ထင်တယ်သူ့ယဟန်သိခါလည်းကြာမသွားအောင်လေဟင်ဟုတ်ကလားမှန်ပါပြီပြီးတော့သူကနာပြောတယ်ဟိုဘုရားရှင်နဲ့အရိယာတို့ထားခဲ့တဲ့သာသနာတော်ကြီးလည်းမညှို့မနှွမ်းအောင်လို့သူကာကွယ်ရမယ်ထင်တယ်ဟဲ့ပြီးတော့မိမိရိတ်ခိုးနေတဲ့ဝိနည်းတွေကိုလည်းသူကနာပြောတဲ့ ဟင်မဖြစ်တင်တာကိုမဖြစ်ရအောင်ဖြစ်တင်တဲ့ဒီဝါကြီးဖြစ်အောင်ဒီလိုလဲကာကွယ်ခြင်းဖော်ထုတ်ခြင်းလည်းလုပ်ပေးရတယ်တယ်ဟုတ်ပါပါအေးအဲ့တော့ယဟန်တပါးရဲ့တောင်ကအဲ့ဒီဒုံကူကိုဒါကိုယူရတယ်ဗျယဟန်တပါးလည်းတိတ်ရှိတဲ့အပမာဒပတိကဟုတ်ကလားဗျဟုတ်ပါပါဒီအဲ့လိုလုပ်ပြီးတော့ကိုတခါတည်းသူ့လမ်းကိုပေါက်အောင်လုပ်ပါပဲဒီကတရားဓမ္မရဲ့ကြီးခါတော့ယူပြီးလေဒါယဟန်ရဲ့နံပါတ်1ပဲတင်တယ်ခုနကတရားဓမ္မတွေကပြည်သူတွေပါတောက်တာတရားဓမ္မတွေဘက်ကနံပါတ်1မဟုတ်ဘူးလား ဒီဒုဒကာခုနအဲ့ဒီပစ္စည်းလေးပါထောက်ပံ့ကိုယူပြီးအလွတ်အကျွတ်ကျင့်တာကဒါယဟန်ဒီရဲ့နံပါတ်1ပဲရှိသေးတယ်ထင်တယ်တက္ကယဟန်ဒီကအဲ့လိုအကျွတ်လို့ကျင့်ပြီးလို့ဒီရဲ့သွားမဲ့လမ်းသဘောတို့မအာယုံလို့ခံစားတဲ့နေရာခုနတို့မပြောသေးမဲ့ဒီသားသလိုတင်တယ်ဟဲ့မရှိတာပယ်ပြီးရှိတာတွေသုံးဖို့တင်တယ်ဟုတ်ကလားအဲဟိုတို့ဘာလို့ဟိုကြက်ဆိုတာရှိလို့လားစားဘူးလားစားရလားရှားပေါ်မှာခြူလာရောက်တာ ကြက်ပဲတော့မှရောက်ဘူးဟုတ်ကလားအဲ့တော့ခြူရရတာစားလို့ရတာစားလိုက်ပေါ့မစားရကြက်ပယ်လိုက်ပေါ့ပယ်ပုံပယ်နေတယ်ဟုတ်ကလားဗျဒီအဲ့လိုအာယုံကိုခံစားတတ်အောင်ဒီလိုမိမိတို့သွားရမယ်လူမလူတို့လူမနတ်တို့လူမဗြမာတို့လူမအရိယာပုံတို့အဲ့လိုသွားရမယ်နေရာကိုလေဒီလမ်းကဒီလိုသွားဒီလိုအာယုံပြုဒီလိုမှတ်လို့ဒီလိုလဲလမ်းပြရလဲဦးမယ်ထင်တယ်ဗျ ဒီလိုလိုအဲ့ဒါယဟန်ရဲ့နံပါတ်1တာဝန်ထင်တယ်မှန်ပါတယ်ဗျာသူကိုယ်တိုင်ဒီလမ်းသွားပြီးပြီသွားပြီးလို့ဒီလမ်းအတိုင်းကိုကိုယ်ကိုယ်တိုင်သွားပြီးလို့ဒီနေရာလမ်းကိုဖုံးလိုက်အောင်ကိုဖန်သိပြီးလို့ရှင်ကိုယ်နဲ့ပတ်သက်တဲ့ကိုယ့်ရဲ့ခူလိုတဲ့ဝင်ရကိုလည်းဒီလမ်းကနေတခါပြန်ဆွဲရအောင်မတည်ဗျာဟုတ်ကဲ့ဘာဖြစ်လို့တော့သူတို့ရဲ့အထောက်ပံ့နဲ့ကိုကဒီနေရာရောက်ထားတာမဟုတ်ဘူးလားသူတို့ရဲ့အထောက်ပံ့နဲ့ဒီနေရာရောက်ပြီးဒီလိုအောင်ထားရင်ကိုရောက်တဲ့လမ်းနဲ့သူတို့ပြန်ပြီးကျေးဇူးတုံးရလဲဦးမယ်တင်ဗျာဟုတ်ကဲ့ တဏ္ဍမနိတာဝံဗျအဲ့တော့ဒုသကဓမ္မတွေဘက်ကလည်းနံပနိတာဝံကဒီကိုမိဘနေတဲ့တန်ဃာတော်များရဲ့ဩဝါဒအဆုံးအတိုင်းအဲ့ဒီတိုင်တို့လိုက်ပြီးတော့ဘဝထပ်လိုက်ပြီးတော့ကျင့်ရတယ်ဦးမယ်ဗျနံပါတ်နိတာဝံရှိသေးဗျဟုတ်ကလားဟင်ဟင်ဒီလမ်းကိုရအောင်မယ်အဲ့တော့ယဟန်တပါးဒီတို့ပါတော့တဘောလာဆန်တလန်းသွားလူတွေလမ်းများယဟန်တပါးဒီ တဘောကနဲ့ပြီးထင်တယ်ဒါကိုမေတ္တာတုတ်တိုင်းကောင်းတဲ့ဘောမှာထင်တယ်မေတ္တာတုတ်ကောင်းတဲ့ဘောကြည့်ပါဣရိယာပုရိပါအကြလားမရှိတယ်ထင်တယ်တိဋ္ဌံသရဏိတိနဝတရားနဝယဝတတဝိကတမိတ်တော်ထင်တယ်ဣတံတတင်ဒိဋ္ဌိရထင်တယ်တတိကိုအဲ့လောက်ထိဆောက်တရမယ်ဟုတ်ကလားဒီကာမေတုဝိနည်းကေရာနာယိဇာတုကပ္ပတိယပုဏ္ဏရိတိတို့နောက်ထပ်ပဋိပန္နမနိယအောင်လုပ်ရမှာတယ်လေဒီတဘောသာတလန်းသွားနိဗ္ဗာန်ပဲလူတွေတို့ဆင်းဆင်း သွားမနေရဘူးဘာလို့ဆိုဒီကိစ္စတစ်ခုရှိတာကိုတဲ့လူတွေကတော့ခုနပြောတဲ့ရှိသမျှဟိုဝတ္တရားတွေအကုန်လုံးလူတွေကောင်းပေါ်မှာကြီးတယ်မဟုတ်လားလူတွေပခုံးပေါ်မှာကြီးတယ်မဟုတ်လားဟင်ဟုတ်ကလားဟိအဲ့တော့လူတွေကမင်္ဂလာတုံးနဲ့ညီအောင်လိုက်ခဲတစ်ဆင်ပြီးတစ်ဆင်ဟုတ်ကလားတဘောသားဟိုအသက်60ကျော်လိုက်တဘောသားအတိုင်းမင်္ဂလာအတိုင်းကြီးကြံရတော့မှထင်တယ်အဲ့ဒါနဲ့ဖုဒ္ဓသာလောကဓမ္မကြီးဆိုရင်ပြီးရပါတယ်ဟုတ်ကလားဟိအဲ့တော့လူတွေကိုယဟန်တစ်ပါးဒီ အရိယာသာရောက်ပြီးတော့ကိုနတ်ထံရောက်အောင်တင်ခဲ့ရမယ်တဲ့ဗျဟုတ်ကလားယဟန်ရတာကိုလည်းလေသူကတော့အကျွတ်လို့သွားလူတွေကိုတော့ခုနကလူပေါ်လာလူဘဝတွေမြင့်နဲ့နတ်ပြည်ရောက်အောင်ထားခဲ့တဲ့သူ့ဘာတော့ဖရာရှင်ကသူကိုယ်တိုင်ကတော့ဆုံးအောင်သွားတာတယ်လေဝိဒါကတို့နာတွေတို့တုတ်တိတာဘုံမှာထားခဲ့တာမဟုတ်လားတောတာဘာဖြစ်နေဟင်တဖရာလုပ်ကြသွားတာမဟုတ်လားဟုတ်ကလားဖရာရှင်ကိုယ်တော်တိုင်ကတော့မိဘကိုတခါရဲတကွာကတလန်းသွားတယ်လေဟင် သူ့ဝိညာဉ်ဖြစ်တဲ့သူ့ဥပဒကဥပတိကလို့ခေါ်တဲ့အနီးနီးတပြည့်သူ့ရဲ့ထောက်ပံ့ရေးတပြည့်ဖြစ်တဲ့အနာဘိနဲ့သောတာပန်ဟိုတို့ဘာတော့ဝိပါကသောတာပန်ပဲထားခဲ့တယ်ဟင်တုတ်တိတာပုံမှာမဟုတ်ဘူးလားမှန်ပါဟုတ်ကလားဟိသူ့နတ်ပြည်ကိုထားခဲ့တယ်ဟင်ဒီကနေသူ့ရဲ့ဆင်းရဲလိုက်ရမှာတယ်ဟိဟင်အဲ့ဒါယဟန်ကအဲ့လိုလမ်းပြပြီးအဲ့လိုခေါ်ရမှာတဲ့တို့လူတွေကလည်းအဲ့လိုလမ်းပြီးပြီးတော့အဲ့လိုလမ်းကြည့်ပြီးအဲ့လိုလမ်းအရှိတိုင်းလိုက်ရမှာလေဗျဟုတ်ကလား တိုင်းဒုဘက်ကလည်းတာဝန်နှစ်ခုရှိတယ်ဒုတက္ကဓမ္မတွေပဲလည်းတာဝန်နှစ်ခုရှိတယ်တင်တယ်ဒုဘက်ကဒုတာဝန်ကြည်ပြီလားဒုတက္ကဓမ္မတွေပဲကဟင်ဟုတ်ကလားသူတို့နံပါတ်1ကတက်တော့ဦးထင်တယ်တက်ဖဲလားတက်နေတာပဲလားဟင်တက်ဖဲလားရှေ့မတိုးတော့ဘူးလားဟင်တိုးတော့ဘူးလားအဲ့တက်ဖဲလားအဲ့တော့ဘူးရဟင် တွေးမလို့ကြံတော့ဘူးလားဟုတ်ကဲ့ပါဗျာပြတော့တို့မှာတော့ဟင်တန်ဃာတော်တန်ဃာတော်ဘေကတန်ဃာတော်ဖြစ်ဖြစ်သူတို့လမ်းမပြနေကြတာမဟုတ်ဘူးလားလမ်းမပြတဲ့တန်ဃာတော်ရှိသလားအဲသူနေရာနဲ့သူသူနေရာနဲ့သူသူနည်းနဲ့သူသူတို့အောင်မြင်တဲ့လမ်းအတိုင်းပြနေကြတာကြီးတဲ့ဗျာတန်ဃာတော်တိုင်းဟုတ်ကလားဖုံးလို့ဗျာမတော်တော့တရားလည်းမရှိပါဘူးဗျာ2500ကျော်ခကြီးမှာဘုရားရှင်ရဲ့အရိယာသူသွားတဲ့လမ်းကြီးလမ်းယူဗျာလမ်းဟောင်းဗျာ လမ်းကောင်းများခုမှသင်ကြတာမဟုတ်ဘူးဟုတ်ခလားတို့နောက်လိုက်ပြီပဲကွမျက်စိမိတ်လိုက်တော့ရခြေသွားမှမဟုတ်ဖဲနဲ့ဟုတ်ကလားဗျဒီလောက်လာကြီးထုံနေတဲ့ဥစ္စာတို့ဘက်ကနာမနေရှိပြီးတယ်သွားရတယ်ဥမဲဟုတ်ကလားဗျအဲ့တော့တစ်ဖက်ကလည်းရိတ်ခါထောက်ဒီတစ်ဖက်ကရိတ်ခါထောက်ပြီးတစ်ဖက်ကလည်းကိုဖို့ကြင့်ပါဦးဟုတ်ကလားဗျကိုဖို့ကြင့်တော့ဘယ်လိုကြည့်ရမှာတော့တို့ခုနကသက္ကသလေးတိုက်တယ်နဲ့ကြည်သေးသွားတဲ့ခြေနှမ်းလေးကြည့်အောင် စားစားသွားသွားနာနာနေနေဒီအမှန်ကလေးနဲ့တွဲဖက်ပြီးလေ့ကျင့်သားမှာဟုတ်ကလားမြတ်ဟင်ဟုတ်ကလားအမှန်ကလေးကမှားရလေးပြေးတာကအတိလေးဒီနေရာသိအောင်လို့ဝချင်းလေးရက်ပြေးတာပါဒီအမှန်ကလေးဒီနေရာကိုမှားရပြေးလိုက်ရင်အတိလေးဒီဒီမှာသိနေရမှာထင်တယ်ဟုတ်ကလားဟင်အမှန်ကလေးဒီနေရာလေးကိုတားလိုက်လို့ရှိရင်ကိုယ်ဘက်ကကိလေသာဝင်နိုင်လေလားဒီဘက်ကအတိတ်ကလေးရောဆင်းမြင့်မသွားဘူးလား ဟင်အဲ့တော့ကိလေသာနဲ့စိတ်ကြောက်လေဒီအမှတ်ကလေးကတောင်းဝန်ယူတာတာပေးနေပါလေဟုတ်ကလားပြီးတော့ဒီအမှတ်ကလေးကမှတ်ပြီးရင်ဒီဘက်ကိုရှိရှိတိုင်းမသိနိုင်ဘူးလားခြိုတာတုံးခြိုတာတီလေးတော့ရှိမှာပေါ့ဟုတ်ကလားပြီးခုဘက်ကပညာပေါ်ဝင်နိုင်သေးလားအဲ့တော့ပညာနဲ့တို့ဒီဘက်ကအရှိတရားနဲ့ဟိုမရှိတရားကိုလေဒီတတိလေးကဈာရနေသိခံဖီချပေးလာမဟုတ်ဘူးလားဟုတ်ကလားဟဲ့ပြီးတော့ဒီဟိုစိတ်ကလေးကိုလည်း အစင်းစင်းရင့်ကျက်ပြီးတော့မြင့်မြတ်လာအောင်ကိုလည်းဒီတတိလေးကတွန်းတင်ပေးနေတာမဟုတ်လားဒီတိတ်ကလေးကိုအတင်းလေးမကလိုက်ကပ်နေတဲ့အဲ့ဒီအစွဲပညာကိလေသာတွေကိုလည်းဒီတတိလေးကဟိုခြိတောင်းနဲ့နင်းပြီးကန်ချပေးနေတာမဟုတ်လားအဲ့တော့တတိလေးတစ်လုံးလုံးလိုက်ရင်တို့ရွာထဲမြင်တော့ဒီတရားမရနိုင်ဘူးလားရနိုင်ပါတော့ဟုတ်ကလားဟိဟင်ကြည်ပါများမသိဘူးလားဟဲ့မပါများမသိဘူးလားဟဲ့အဲမပါများသိတာပဲဗျကြည်ပါများသိတာပဲဗျ အဲ့တော့တို့ယဟန်လုံးမှာမဟုတ်ဘူးတို့တရားဓမ္မတွေလည်းအဲ့လိုအမှတ်မလွတ်နဲ့အမှတ်ကလေးလေးကျင့်လို့ရတယ်ဦးမယ်နံပါတ်1တာဝန်လားဟုတ်ကလားဟင်အဲ့တော့ကိုကိုယ်တိုင်လက်နဲ့ကလေးတွေကိုဒီကြိုင်လို့ရှိရင်ကိုကိုယ်တိုင်ကာကွယ်ရေးမဖြစ်နိုင်ဘူးလားဒီလိုကာကွယ်ရေးတတ်တဲ့သွားကကိုကာကွယ်ရေးတတ်တာကိုကြည့်ရဦးရများကာကွယ်ရရတာတယ်လေကိုတတ်ဖို့ရောက်နေတော့ဒီကရံသူကတတ်သွားကိုမခါဘူးလား အဲ့တော့ကိုယ်ကိုယ်တိုင်ခုနပြောလက်နဲ့ကလေးကူသည်နဲ့လာတော့ကကိုရောပြန်ပြီးတော့တိုက်ခဲလို့ရှိရင်ကိုကိုယ်တိုင်ကကိုယ်ကြီးတာတာမဖြစ်နိုင်ဘူးလားဟုတ်ကလားဗျအေးတို့အဲ့တော့ထိလောက်ရလေဥမေဗျဘယ်နေတော့တုံနိုင်မှာမလားခဲရင်လားမအားဘူးကပြောရမလားကိုလူတဲ့လူတွေတတိနဲ့တင်ထားတာဒါလေးလေ့ကျင့်မွေးလို့ထင်တယ်အမှုနဲ့အမှန်နဲ့နေမဲ့သာအမှုနဲ့အမှန်နဲ့နေဖို့ဒါပြောတာမဟုတ်လားဗျဟင် အဲ့တို့ဘုရားရှင်လက်ထက်တုန်းကမာတိကာရွာဆိုတာရှိတယ်အဲ့ဒီကရွာသူမကြီးလှုပ်ထုတ်အဲ့ဒါတော့တကယ်တို့နမူနာယူပြဟိဘုရားရှင်ကရှင်ဖီယာနေပြီးတို့ယဟန်တော်6ကျစ်6ဖေပေါ့လေအဲ့ဒါကမ္မထမ်းလေးယူပြီးတော့တစ်တော်တဲ့နေရာလိုက်ရှာတော့ဇေတဝန်ကျောင်းတော်နဲ့ယူသနာ120လို့ဆိုတယ်တခါကြီးတယူသနာ73မိုင်လုံးနဲ့တွက်ကြည့်ပေါ့လေအဲ့တော့မိုင်150 60လောက်ရှိနေလို့ထင်တယ် အဲ့ဒီနေရာမှာတောင်တန်းရဲ့တောင်ကြီးမှာမာတိကဆိုတဲ့ရွာရှိခဲ့တယ်ဟုတ်ကဲ့ဘာလို့မာတိကဆိုတဲ့မိန်းမကြီးအုပ်ချုပ်တဲ့ရွာမို့သူ့ကိုအမေအမေလိုဝိုင်းခေါ်တယ်လို့မာတိကလို့ခေါ်တာဟုတ်ကဲ့တချို့သားများကျတော့အဲ့ဒီတကြီးရဲ့မေတော်ဖြစ်လို့သူ့ကိုအမေအမေခေါ်လို့မာတိကလို့ခေါ်တယ်လို့လည်းဒီလိုလည်းဆိုကြဟင်တဘာဝကြည့်တာကတော့သူရွာသူမကြီးအုပ်ချုပ်တဲ့ရွာမို့ သူ့အဲ့ဒီရွာသူမာကြီးကိုအမေအမေခေါ်ရတာမာတိကာပူပြီးချေချပါလိမ့်မယ်တကြီးအမေဒီလောက်ထိဘုံမကြည့်နိုင်ပါဘူးဟုတ်ကလားဗျာဟင်အဲ့တော့အေးကြီးထောင်ရှိတယ်အဲ့တော့အဲ့တန်ဃာလေး၆ကြိမ်ကြွလာတော့အဲ့ဒီတန်ဃာတော်တွေကိုဖီးပြီးတော့ဝကျိုးဝငယ်ပြုတယ်ပြုပြီးတော့ရှင်ဘုရားတို့ဘယ်ကြွမလို့လဲမိတယ်အဲ့တော့မထီကြီးကနေတော့အဲ့တို့တစ်တော်တယောက်ပတ်တဲ့စိတ်ငြိမ်နဲ့ ကျောင်းအိယာနေရာလေးများရခဲ့ရင်တရားအထုတ်မလို့တို့ဒီကိုလာတယ်လို့မိတ်အဲ့တော့ဒီလိုဆိုရှင်ဘုရားတို့အဲ့ဒီကျောင်းများပြည့်စုံပါလားမေးအဲ့တော့ယဟန်တို့မြည်ပြီးလိုအပ်လို့ရှိရင်ဖိတ်ဖိတ်နေလေရဒါဆိုမပြည့်စုံသေးဘူးလို့သိအဲ့ခါကျတော့အဲ့ဒီရွာသူမကြီးကဆင်းခေါ်တဲ့အတွက်ရှိသူများရွာသားတွေအကုန်လုံးသွားသွားပြီးတော့တန်ဃာတော်များသိကြိုက်ဖြစ်တဲ့ထိတ်ငိမ့်တဲ့နေရာပေါ့လေရွာနဲ့ခွေးတံခလေးတံမကြမ်းတဲ့နေရာဟာ စိတ်ညင်တာပဲထင်တယ်ဒါမို့အနည်းဆုံးတာ900အတွင်းယူပါတာ900တို့4000တာလည်းတော့တွက်တာဟုတ်ကဲ့အဲ့တော့အတောင်2000ပေါ့4000ကိုတရားမဟုတ်လားအဲ့အဲ့ဒီတာ900กว่าမှာသူတို့တောအုပ်ထဲမှာသွားကြောက်ဖောက်ပေးရတယ်ဟင်ကြောက်ဖောက်ပေးအဲ့ဒီမှာတာတော်များတရင်တော့အဲ့မထီကြီးကပဋိကဝပြုတယ်ငါကျင်တို့ငါတို့အခုလိုယဟန်ဘဝကိုရောက်နေခြင်းဒီယခုဒီကဲ့သို့ တွန်းထွက်ပြီးကျင့်ကျင်းပြီးအစိုးရရဲ့ပြစ်ဒဏ်ကိုကြောက်လို့ရှောင်လာတာလည်းတော့မဟုတ်ဘူးဟင်ပြီးတော့အလုတ်ကိလက်ကျော်ဟိုတင်းနေလို့ရမှာကိုပြင်းလို့သာချတာလည်းမဟုတ်ဘူးတဲ့ဟုတ်ကလားဗျာပြီးတော့သူတို့ကပေးစီရာကျွေးနေရှိလို့မျက်နာပူလို့ရှောင်လာကြတာလည်းမဟုတ်ဘူးတဲ့တို့သံဃာကတကယ်လွတ်အောင်လို့တို့ဒီလိုလာကြတာတဲ့အဲ့တော့တို့ အကြောင်းကိစ္စမရှိပဲတူးနဲ့တူးစကားမပြောကြသလားဟုတ်ကလားပြီးတော့တနေ့တနေ့မှာအဲ့အကြီးကဲမထီကြီးထာမှာညနေမှာတစ်ချိန်ပဲဖုန်ဝေးရှိတယ်ဟုတ်ကဲ့ကျန်တော့ကိုယ်လေးကိုဆောင်ပြီးတပါးချင်းတပါးချင်းကိုယ်မှကလေးနဲ့ကိုနေရမှာဟုတ်ဗျအဲ့လိုထားအဲ့တနေ့ကျတော့ရွာသူမကြီးကညနေကိုသူတို့ရာမီရဲ့သုံးဆောင်ပေါ်လေးထန်းလေးရဲ့သူကြံတကာတော့မဟုတ်ဘူးလားဟင်ဒီဘူးနေတဲ့အစာအိတ်က အပူလေးလည်းပြည်ပြောက်စေရမယ်ကိလေသာလည်းထောက်ပါမဖြစ်စေရဘူးဟင်ဟိုသမင်းတို့လိုဘာတို့လိုဟာတွေကြတော့သူကအဆိုင်ခဲထောက်ပါမဟုတ်ဘူးလားအရေးချက်ချင်းမပြောနိုင်တဲ့ဟာတွေလေအဲ့ဒါကိလေသာကိုထားကြောက်နေတယ်ရာများဥပုပ်တယ်လားညနေမသားဘူးဟုတ်ကလားထင်ရခဲကြံတကာတော်မဲ့ဖြစ်နိုင်လို့ကြည့်ရင်ကျမ်းမာရေးမချွတ်တဲ့ခဲ့ရင်အရေးဖြစ်ပြတဲ့ဝင်ရှိခဲ့ရမှာဟုတ်ကလားဒီထင်ရဖြစ်ခဲ့ရင်မကြည့်ရင်လေးပေါ့ဟင်တရားဖြစ်ခဲ့ရင် ကြံတရာဖြစ်ခဲ့ရင်တို့တာမယာရည်လေးနဲ့ပေါ့ဟုတ်ကဲ့အဲ့လိုလေးပဲသုံးဝင်ရှိတယ်ဒီပူးနေတဲ့အပိုင်ကလေးအပူတန်လေးပြပြောက်လို့လေအဲ့ပူးနေတဲ့အပိုင်ကလေးဒီပင်ရင်ယောဂါလို့သာသာသုံးပါတယ်ဂီရာနာပိပါဒလို့ခေါ်တယ်ဟုတ်ကဲ့အဲ့ခါလောင်မှုသိမှုဒီပင်ရင်ယောဂါတခုလိုပဲသိနေရအဲ့ဒါလေးတော့ပြပြောက်ရောအဲ့ဒါရွာသူကြီးကသူနောက်လိုက်တင်နေလားကြည့်တော့ရန်တပါးမှလူကျောင်းနေလဲတန့်လို့ရှင်း ဟင်သူ့နေရာနဲ့သူလည်းအပြီးကြာနာဟုတ်ကလားအဲ့တော့အဲ့ဒီထဲမှာဘဝတုတ္တရှိတဲ့တခါတယောက်ကဟိုတို့ပါတော့အုံမောင်းခေါ်မှာပေါ့လေအချက်ပေးတာမထီးကြောက်မှရှိတာကိုအဲ့ဒါဒီခေါ်လိုက်လို့ရှိရင်ဒီတန်ဃာတို့ဒီကြွလာမယ်တနေရာမှာရှိရမယ်ပေါ့အဲ့ဒါဒီခေါ်လိုက်တာအရှိုးရှိုးဟိုနာကတပဟိုနာကတော့ဟိုနာကတော့သူတို့မှတ်နေရကနေတော့ကြွလာကြတယ်တဲ့အမှန်မလို့ဗျာဟုတ်ကဲ့ဒီစေတာပွားရင် လက်နဲ့အမြဲကင်ထားရတယ်လို့ထင်တယ်ဟင်သူတို့လည်းမှတ်မလို့တယ်လားကြာအဲ့တော့ကြည့်တယ်အရှင်ဘုရားတို့တပီးတော်မာတို့ရွာတဲ့လာတော့ကတော့60လုံးညီညီညွတ်ညွတ်တိုင်းနေပြီမင်းနဲ့လာကြတယ်အခုဒီမှာကိုယ်တိုင်တပါးဒီတပါးဒီဟိုနေဒီလိုနေတော့အရှင်ဘုရားတို့တပါးနဲ့တပါးသွေးသွေးနေကြပါမီးပြဟင်ကျော်သူမာကြီးရလေအဲ့တော့မထီးကြမဟုတ်ဘူးတို့ရဟန်းတို့ညီဒီမှာဖိတ်ငြိမ်မှုကိုအမြဲယူရပါလေဟုတ်ကဲ့ မျက်စိဖိတ်ငြိမ်နားဖိတ်ငြိမ်နေမှဒုတိကရိယာဖိတ်ငြိမ်မှဖြစ်တဲ့တွေ့တဲ့မျက်စိဖိတ်ငြိမ်နားဖိတ်ငြိမ်တဲ့နေရာတို့နေပြီးတော့တို့ခန္ဓာကိုယ်မှာရှိနေတဲ့ခန္ဓာဖြစ်ပျက်ကိုအမြဲတမ်းရှုနေရတယ်တဲ့ဒါမှမဟုတ်တို့ယဟများဟာတူးနဲ့တူးစကားမပြောကြဘူးတဲ့ဟုတ်ကလားဟင်သူတိုင်းကြီးရှိတဲ့ဟိုတပုံးသူကာပွဲထင်တယ်ကိုယ်ခန္ဓာတိုင်းကြီးကိုကိုယ်ခန္ဓာတွင်းရှိတဲ့တပုံးကိုကာပွဲထင်တယ်ဟဲ့ အဲ့လိုတိုက်ခတ်ဖြက်ပြီးနေကြရတယ်ဆိုတော့ရွာသူမကြီးကမေးတယ်အရှင်ဘုရားဒီလိုဆိုရင်အဲ့ဒီတရားကိုတပည့်တော်တို့အထုတ်ရင်မရနိုင်ဘူးလားလို့မေးဟင်အဲ့တော့ခုနကမထီကြီးကတက္ကမကြီးဒီဘုရားတရားတော်ကဘသူအားထုတ်မှရတော့ပါပါဘူးတဲ့လူမျိုးအတွက်အဲဘယ်ဘာသာအားထုတ်ရမလို့ပါဘာသာအတွက်ဘယ်တိုင်းပြည်အားထုတ်မှပြည့်မလို့တိုင်းပြည်အတွက်ဒီလိုပါဘူးတဲ့ဟုတ်ကလားယုံကြည်တဲ့ပုဂ္ဂိုလ်တိုင်း ခန္ဓာအားကောင်းတဲ့ပုဂ္ဂိုလ်တိုင်းပြီးတော့ဘဝဒုက္ခနဲ့အပါရဒုက္ခကာမဒုက္ခကလွတ်မြောက်လို့တဲ့ပုဂ္ဂိုလ်တိုင်းဒီတရားအထုတ်လို့ရတယ်မထီးရအဲ့လိုပြောလိုက်တယ်ဟုတ်ပါခုနတို့ပြောတဲ့ဟိုဆွေးနွေးခဲ့တဲ့အပါရဒုက္ခထင်တယ်ဒါတတိနဲ့ကြော်ရမှာထင်တယ်ဒါပြီးကာမဒုက္ခဆိုတဲ့လူဘဝနတ်ဘဝမှာတရားနဲ့တရားကြိုက်ပြီးဖြစ်ပြီးတာလေလေဟုတ်ပါဟိအဲဒီဒုက္ခလည်းကြော်ရမှာလေဒါပြီးဘဝဒုက္ခဗြဟ္မဘဝရောတော့ဗြဟ္မဒုက္ခမရှိဘူးလား အင်းအရိယာနေပြောအရိယာသတ္တတွေပြောပူတာလေတပသူမျိုးဆိုလုပ်လို့ရတယ်ဒီလိုလိုတပြည့်တော်လည်းလုပ်နည်းလေးပြီးသားမှာအဲ့တော့ယွာတဲ့ဆိုတော့ဟိုတော်တဲ့တရားပြီးလို့ရပါမလားမရပါဘူးအဲ့မရနိုင်တော့သူ့ကိုကိုယ်ခန္ဓာကိုရှိတာကိုပရမလုံးကြည်တွက်ပါတော့သုံးသက်ကုဋ္ဌာသတင်တယ်ကာကတာတတိလေအဲ့သုံးသက်ကုဋ္ဌာသကိုကြည်တွက်နေတဲ့ပုဂ္ဂိုလ်တရားငါသွားရှိဦးမလားရှိပါဘူးဟေးငါဒီစီရရှိဦးမလား ငါပိုင်တယ်ရှိဦးမလားအဲ39ခုတာတာယွေရွေနဲ့တဏမာနဒိဋ္ဌိဆိုတဲ့အချက်တရားသူကင်းနေပြီဘူးလားအဲ့ဒီကင်းနေတဲ့အချိန်မှာအဲ့ဒီရှိနေတဲ့39ခုတာတာကိုတပုံးပြီးတပုံးပြီးတပုံးပြီးပုံနေလားပုံပြီးအဲ့ဒီအပုံလေးတွေရဲ့ဖြစ်ပျက်ကိုကြည်မတာနဲ့အာနိဒလက္ခဏာဟင်သူရှားပြောက်ဝဲနေတာလေဒုက္ခလက္ခဏာပြည့်စည်နေတာတင်လေအနာတလက္ခဏာသံမင်းဆိုတာတကယ်ဟုတ်မဟုတ်သဘောမျှကိုမြင်အောင်ကြည့်တဲ့အဲ့ဒါပြောလိုက်တာဗျာ ဟုတ်ကလားအဲ့တော့ရွာသူမကြီးကဒီတို့ပါတော့ကာကတာတတိလို့ခေါ်တဲ့ကုဋ္ဌာတကမ္မထာနဲ့အဲ့ဒီမှာလက္ခဏာတွေတော့မတင်ရှုနေတယ်ကံရွာရဲလို့လို့မရဘူးလားရပါတယ်တို့ရွာရဲမှာလည်းဒီကုဋ္ဌာတာတွေပေါင်းစုဖွဲ့ပြီးတော့ဒီမှာလူဟဲနာရဲ့တို့ပါတော့ယောက်ျားရဲ့မိန်းမရဲ့ဖြစ်နေတာမဟုတ်လားအဲအဲ့ဒါလေးကိုဖြည့်ဆည်းကြည့်ခိုင်းတာထင်တယ်ဒီလူဆိုတာဟုတ်မဟုတ်ဖြစ်အဲဒီ32ကုဋ္ဌာတာဖြည့်ဆည်းရရှိသေးလား အဲယောက်ျားတော့ဟောဒီ32ခုတာတာဖြစ်ပြီးဖြစ်ပြီးလိုက်ရှိသေးလားရှိပါဘူးပြီးတို့ဒီနေ့ကားမှာဒါပါမျိုးသားညာမျိုးသားတခုစီပုံလိုက်ရင်အမျိုးသားရှိပြီးလို့လားရှိပါဘူးအဲအဲ့ဒီတူပေါ့ဟင်အဲ့ဒီတိုင်းပေါ့ဖြစ်ပြီးကြီးအဲ့တော့ငါငါပြီးစင်ငါပိုင်တယ်တဏမာနဒိဋ္ဌိကပ်ပါအောင်အဲ့မကပ်ပါတဲ့ချိန်ကအရှိရှိတိုင်းကိုယ်ခန္ဓာပြီးမပေါ်နိုင်ဘူးလားဒီတတိယနေ့ဆိုဒီနေရာမှားရပြီးပြီးတော့ဒီနေရာအတိကိုမဝင်နိုင်ဘူးလားဟုတ်ကလားဗျအဲ့ဒီမာတင် ဒီမာတိကရွာသူမာကြီးက15ရက်အတွင်းမှာအနာဂံအဆင်းနဲ့တကွာပဋိသမီတာပတ္တအဘိညာပုဂ္ဂိုလ်ဖြစ်သွားတယ်ဗျဟင်အနာဂံနဲ့တကွာအဘိညာပုဂ္ဂိုလ်ကြီးဖြစ်သွားတယ်ဟင်15ရက်15ရက်ကဲမဖြစ်နိုင်ဘူးလားတိုင်ပါတယ်ပါဗျဟင်သူအိမ်ရွာကမအုပ်ချုပ်ရဘူးလားဗျပြီးတော့သူအိမ်ကိစ္စတွေကမလုပ်ရဘူးလားဗျဒါတွေလုံရင်းနဲ့သူမှတ်တော်တာမဟုတ်ဘူးလားဟုတ်ကလားဒါတတိမြဲတာလေးပဲထင်တယ်ဗျ ဒါတတိပဲထင်တယ်ဗျဟုတ်ကလားအဲ့ဒါအနာဂါဖိနဲ့ဘိညာပုဂ္ဂိုလ်ဖြစ်ပါတယ်ဒါတခါတည်းနဲ့သူနှစ်နံပါတ်တာအောင်မှာသူကြည်သွားပြီထင်တယ်ဟင်တို့တွေဟောတဲ့လေတို့တိတ်ကတော့ခုဟင်ကြောင်းနေကောင်ဆောင်သေးထောက်ပါနာကတော့လူလီသေးမရှိပါဘူးပိုးတောင်နေပါသေးတယ်ဟင်နံပါတ်1ကတော့တာဝန်ကြည်ပါတယ်ဗျာနံပါတ်2ပဲနဲ့တုံးဗျာဟင်ဘာကြည်မှာတော့ဟင် ဟုတ်ကလားဗျဘာကြီးမတော့လူကြီးမလားသူကြီးမလားဟင်ကြီးမပြောတဲ့ဥစ္စာကြီးကိုဟင်အဲ့တော့သူလူဘဝရောက်တော့သာသနာနဲ့ကြုံတော့ဘယ်အာယုံခံစားခံစားဒီတတိလေးနဲ့မလွတ်ခံစားဖို့ဒါပြောတာတယ်လေတတိလေးနဲ့တွဲဖက်ပြီးတော့ခံစားတဲ့အကျင့်လေးကိုကျင့်ပေးသားမှာဒါလေးတယ်ဟုတ်ကဲ့ပြီးတော့ပါပါသွားသွားနာနာနေနေဒီတတိမလွတ်ဖဲနဲ့သာတသွားတနာတနေတတ်အောင် ဒီပတိလေးနဲ့တွက်ဖက်ပြီးကြည့်ပေးသားမှာဒါလေးပြောတာတယ်ဗျာဒီလိုဆိုရင်တို့ရွာတဲ့လုံလဲလောပါသေးတယ်ဟုတ်ကလားအာယုံကိုသိနေသုံးနာသုံးပြီးမစွဲတဲ့နေရာရောက်ရမယ်ဟင်အဲ့တော့မစွဲလို့ချင်းခုနတို့မရောက်ချင်ပါဘူးဆိုတဲ့အပယ်လေးကိုတကယ်လို့ကြောက်ပါအောင်မလားဟင်ကြောက်ပါအောင်မလားဗျအဲ့မရောက်တော့ပါဘူးဗျာသူ့တောင်းနေဖို့မလိုပါဘူးတကယ်လို့လိုက်ရင်ဟုတ်ရောက်သွားတာပါ တို့ဒီလိုလဲရောက်အောင်လဲသာသနာနဲ့ကြုံတုံကြိုးစားကြပါဦးဤကဲတော်ကြရောပေါ့ဗျာသာသာသာ